83ခုမောဥဒုဝါကောင်လာပြည့်ကျော်ရှိရဲ့ဥပုပ်တည်င်းနေငါစီဩဝါဒခံကြောင့်ငါဣတာနာဣတာ၌တရားကျင့်ပွားအထုတ်ကြတဲ့ယောဂီများနဲ့ဥပုပ်တယ်တို့အားဘုန်းကြီးဟောကြားဖို့စီစဉ်စဉ်းစားထားတာကတန်ယုတ်တနိကေအပ္ပမာဒသုတ်တံတရားတော် ဇာယတာဘိကဝေမာပမဒတ္ထမာပိဇာဝိပတိတာရိနောအဝဝထအယံဟောအမကံအနုတာရဏီဘေကွေယံတို့จิตာတတိจิตမိတို့ဒုံမေတင်จิตာတတိจิตမိတို့သည်ဒုံမေဒုက္ခမိစေစုစုပွဲတိဤဘက်ကံမှာ စခန္ဓာ၍နမ္မာခေမန်နေရဗံကံတလန့်လိုညာจิตသာတတိจิตမိတို့သည်မာပမာဒဒဇာယဒတတိပဒံဝိပဒနာတရားအလုပ်တွေကိုပွားများအထုကြပါကုန်လော့မာပမာဒဒမမေ့မလျော့မပေါ့မဆကြပါကုန်လဲမာပမာဒဒ အကုသိုလ်တရားတွေကို ရှောင်ရှားရမှမမေ့ကြနဲ့ကုသိုလ်တရားတွေကို ပွားများအားထုတ်ရမှမမေ့ကြနဲ့မာသမာဒတသွားရမှလည်းမမေ့ကြနဲ့ရရထိုင်ရလျောင်းရမှလည်းမမေ့ကြပါနဲ့မာသမာဒတမြင်ရမှလည်းမမေ့ကြနဲ့ကြားရမှလည်းမမေ့ကြနဲ့ နာယစားရတွေ့တိယစိတ်ကုစဉ်းစားကြံစရာမှလည်းမမိကြပါကုန်နဲ့ပိစာအိုခြင်းယောက်ျားနောက်ကာလ၌အိုကြီးအိုတော့မှပိစာနာခြင်းယောက်ျားနောက်ကာလ၌နာကြီးနာတော့မှပိစာသေးခြင်းယောက်ျားနောက်ကာလ၌သေကာနိတော့မှဝေပတိတာရိနောအသက်ရွယ်ကောင်းခြင်းကျမ်းမာခြင်း ခွင့်သာခြင်းကတတိပဋ္ဌံဝိပဿနာတရားအလုပ်တွေကို ပွားများအားထုတ်ခြင်းမပြုခဲ့ပင်လေခြင်းရလို့နောက်မှ နောင်တရကြကုန်သည်မာအဟုဝဒမဖြစ်ကြပါကုန်လဲအယံဤစကားတော်သည်ဟောတုံမကံတင်จิตတတိจิตမိတို့အတွေ့အမကံငါဘရာတို့ဤအနုတာဒနီအဘံဗန္တတဆုံးမတော်မူအပ်တဲ့ဆုံးမတော်မြတ် ဖြစ်ပါပေသတည်းจิตตတတိจิตသမီးတို့လူဘဝရောက်လာပြီးတာနာတော်ကြီးနဲ့ကြုံတွေ့တဲ့အခါတတိပဒံဝိပဿနာတရားလုပ်တွေကိုပွားများအထုတ်ဖို့ရမမေ့ကြနဲ့အချိန်နေ နေရတည်ရွှေ့မနေကြနဲ့ကြိုးစားအားထုတ်ကြတကယ်ကိုအိုကြီးအိုနာကြီးနာတေကြီးတေတော့မှတတိပဒံဝိပဿနာတရားတွေကိုအားထုတ်ခြင်းမပြုခဲ့မိလေခြင်းရဲ့လို့နောက်မှနောင်တမရကြနဲ့အဲ့နောင်တကတော့အတော့ကိုနောက်ကျသွားပါပြီ အဲ့လိုတတိပဒံတရားတွေအထုတ်ဖို့မမေ့ကြနဲ့မကောင်းတာရှောင်ကောင်းတာဆောင်ဖို့မမေ့ကြနဲ့မကောင်းတာဆိုတာအကုသလာတာဝိတာဝိဇဝိပါက လက္ခဏာဓမ္မာ အကုသိုလ်ဖြစ်တဲ့တရားတို့သည် အပြစ်နဲ့တကွာဆိုးတဲ့ယုံနေတဲ့အကျိုးကို ပေးတတ်တယ် ကုသလအနာဝိဇဒုက္ခဝိပါကလက္ခဏာကောင်းမှုကုသိုလ်တွေကတော့အပြည့်ကင်းပြီးတော့ဒီမြင့်မြတ်တဲ့ကောင်းကျိုးတွေကိုပေးနိုင်တယ်ဒါကြောင့်မကောင်းမှုရှောင်ကောင်းမှုဆောင်ရမယ်အဲ့လိုဆောင်ပြီးတော့ဒီတိုင်းလေးနဲ့ဒါနသီလသမထလေးနဲ့မနေနေအောင်ဝိပဿနာတရားလည်းအားထုတ်ကြ မကောင်းမှုရှောင် ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမှန်လားအဲ့ဒါလေးလည်းပဲအရေးကြီးတယ်အပမာရတုအဲဧကံဧကမန္တံနိတိတိဧကမန္တံနိတိန်တော်ခောရာဇာပတိနတိကောတလော ဗံဘဂဝန္တံဧတဒဟောစာကာရဝမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသာဝတိပြည်မွန်ဆွေတွန်ရွှေကျောင်းကြောင်ဝိလျော်နေတော်မူခြင်းကပတိနေဒီကောသလမင်းကြီးဟာမြတ်စွာဘုရားဓမ္မောက်ရောက်ပြီးတော့လာတယ်တင့်တင့်လျောက်ပတ်တဲ့အရမှနေထိုင်ပြီးတော့မြတ်စွာဘုရားအားလက်အုပ်ချီရှိခိုးပြီး သူတိလိုတဲ့အချက်တွေကိုမေးတယ်ပု္ပ္ပာမေးတယ်ဆိုရအောင်ခါရပါမြတ်ဖရာနေညာတာဝတိပြေဝဲနေညာတာဝတိပြေဝဲအဲပတိနတိရာဇာရောက်လို့လားပု္ပ္ပာမေးလျောက်တယ် အတ္တိနုခောဗန္တိဥဘောဓမ္မေယောဧကောဓမ္မောယောဥဘောအတ္တိသမတေကရှဒိဋ္ဌတိဒိဋ္ဌဓမ္မိကင်စေဝ အတ္တံပတိအတ္တံတံပရာယံအတ္တံတံပရာယိကာကံတံပရာယိကာတိ အဲ့လိုမေးလျောက်တယ်မြတ်စွာဘုရားတကူသောအကျင့်ကိုကျင့်ရင်ပစ္စုတမလွန်နှစ်တန်သောဘဝများမှာအကျိုးရရှိနိုင်တဲ့တရားများရှိပါသလားအဲ့လိုမျိုးလျှောက်တယ်အဲ့တော့မြတ်စွာဘုရားကအတ္တိခောမာရာဇဧကောဓမ္မောယောဥဘောအတ္တိသမတေကရှဒိဋ္ဌတိဒေတာရမိကင်စေဝအတ္တံ တံပရာယိကံဇာတိရှိတယ်တကားကြီးဒီနှစ်ခုသောအဲတခုသောအကျင့်ကိုကျင့်ရင်ပစ္စုတ္တမလွန်နှစ်တန်သောအကျိုးကိုရစေနိုင်တယ်ဆိုတဲ့တရားဟာရှိတယ်အဲ့ဒီတရားအပ္ပမာဒတရားပဲဗာတရားတဲ့ဆိုကြည့်အောင် ပစ္စုတ်တမလွန်ကျိုးနတံအမှန်ကောင်းတာဘာလဲဖရာပစ္စုတ်တမလွန်ကျိုးနတံအမှန်ကောင်းတာ အပမရတရားပဲမိုင်လားအေးပစ္စုပန်ရောတမလွန်မှာ နှမျိုးသောအကျိုးကိုရစေနိုင်တာက အပမာဒအကျင့်တရားဘာတရားတဲ့တော့အဲ့ဒီပမာဒတရားကိုကျင့်ပွားတယ်ဆိုလို့ရှိရင်မြေပြင်မှာသွာလာကြတဲ့ဒီမြေပြင်မှာသွာလာကြတဲ့တတ္တဝါတို့ရဲ့ အေတတ္တဝါတွေဟာ သူတို့ရဲ့ခြေအားအလုံးသည်စင်ခြေအားအောက်အကုန်ရောက်တယ်မြေပြင်မှာသွားတဲ့တက်ရှိတတ္တဝါအလုံးရဲ့ခြေအားတွေဟာစင်ခြေအားနဲ့တိုင်းကြည့်ရင် အခြားခြေအားတွေကဘယ်အောက်ရောက် ဘယ်ခြေရာကအကြီးဆုံးလဲအေးဆိုကြည့်အောင်မြေပြင်ခြေရာအလုံးမှာရှင်းမခြေရာပေါင်းတည်းအဲ့လိုရှင်းမခြေရာပေါင်းတယ်လို့ပဲဒီဘုရားဟောထားတဲ့ကုသိုလ်တရားအလုံးတည်းမှာ အပမာရတရားနဲ့နှိုင်းရှင်လိုက်မယ်ဆိုရင်အခြားသောကုသိုလ်တရားတွေဟာအပမာရတရားအောက် အကုန်ရောက်တာပဲဘယ်အောက်အဲ့လိုရောက်တာပဲအဲ့တော့အပမာရတရားအောက်အကုန်ရောက်တဲ့တရားဟာ ဘာတွေလဲဆိုရယ်ကုသိုလ်တရားတွေပေါ့အဲကုသိုလ်မှန်ရင်တတိတွင်သက်ဝင်ပေါင်းတတိဒီတတိဟာလောကီတောပနစေတသိက်မြဖြစ်တော်လေသူဟာအကျယ်ဆုံးအကြီးဆုံးလို့ဘုရားဟောတာမလေးပါဘိုလေးပါနိဗ္ဗာန်ဆိုတဲ့တရားတွေဟာလောကုတ္တရာ လောကရဲ့ဟိုဘက်လွန်မြောက်တဲ့ လွန်မြတ်တဲ့တရားတွေဒီတရားကတော့လောကီသောကနာစေတသိက်ပဲဘာကြောင့်အကြီးဆုံးလို့ဟောတယ်လဲဆိုတော့အဲ့ဒီမေဖို့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်မှန်တယ်များအပ္ပမာဒဆိုတဲ့တတိပဋ္ဌာန်တရားကိုကျင့်ပွားအားထုတ်မှဒါလည်းဘယ်ကိုရောက်လာနိဗ္ဗာန်ကိုရောက်မှာအဲ့တော့ တတိပဒံလမ်းကလွဲပြီးသွားရင်တော့မရောက်ဘူးတတိပဒံလမ်းကသွားမှရောက်မှာဖြစ်တယ်မိုင်လားအဲ့ဒါကြောင့်တတိကိုအကြီးဆုံးအမြတ်ဆုံးလို့ဘုရားကမဟောဘူးလားအဲ့လိုတတိဟာအကြီးဆုံးအမြတ်ဆုံးလို့မြတ်စွာဘုရားကဟောကြားတော်မူတယ်အဲ့ဒီမှာအာယုံအာရောဂိယံဝဏ္ဏ တေကံဥစ္စာကုလိနတံရတိယောပတ္ထယံဒေနဥလာရာအပရာပရာအပမရံပတံတန္တိပုညကရိယာတုပဏိတာအပမတောဥဘောအတ္ထေအဒိကနာအဒိကရှာတိပန္တိတောဒိဋ္ဌေဓမ္မေစယောအတ္တောယောစဒောတံပရာယိကောအတ္ထာပိတမယာတိရော ပန္တိတောတိပဟုစတိလို့မြတ်စွာဘုရားကမဟောဘူးလားဆိုကြည့်အောင်အဲအသက်ရှိခြင်းအနာကင်းအစင်းလာခြင်းယံကွယ်နတ်ပြည်မျိုးမြင့်အစင့်စင့် မျောလင့်သူဆိုရင်ကွယ်အပ္ပမဒမြတ်ဓမ္မကျင့်ကရနိုင်တယ်အသက်ရှိခြင်းတယ်ဆိုရင်လေအပ္ပမဒတတိတရားကိုတတိထားကြပါမိုင်လားတတိလက်လွတ်လို့ရှိရင်အသက်ရှိပါမလား ဟိုအသွားမတော်တလှမ်းဆိုတာနဲ့တတိလွတ်လိုက်တာနဲ့အသက်တောင်သေမသွားနိုင်ဘူးလားသေသွားနိုင်တယ်အသက်ရှိခြင်းဘာတရားကြအပမာဒတတိပဒံတရားတို့နေမကောင်းဓမ္မတာဖြစ်တဲ့ပုဂ္ဂိုလ်တွေဘုဇင်္ဂတုတ်တေတရားနာကြရင်အဲ့ဒါယောဂပျောက်တယ်လို့ မကြဘူးလားလောကပျောက်တယ်လူတွေရဲ့စိတ်စေတသိက်တွေဟာနှလုံးသွေးမှပြီးဖြစ်တယ်စိတ်ကတဒအစိတ်ကတဒါတရားတို့ကုသိုလ်တရားတို့ဘုရားတရားတန်ခါယုံကြည်အားကိုးတဲ့တရားတရားတို့အဲ့ဒါတွေဖြစ်နေမယ် ယုံနာကြောင်းကျိုးအနိစ္စဒုက္ခအတ္တတွေသိနေမယ်ဆိုရင်အဲ့ဒါအဲ့ဒီကုသိုလ်စိတ်ပညာစိတ်တွေရဲ့မိယာဖြစ်တဲ့နှလုံးသွေးတွေကလည်းတန့်ရှင်းကြည်လင် ပြီးတော့အဲအေးမြလာတယ်စိတ်တွေကလောဘဒေါသမောဟမာနဒိဋ္ဌိအဲအဲ့လိုဟာတွေဖြစ်နေမယ်ဆိုရင်တော့ နှလုံးသွေးတွေကလည်းပဲအယောင်ပြောင်းလာတယ်ညစ်ပေမဲပုတ်လာအဲ့လိုဆိုရင်စိတ်ကမကောင်းတော့သွေးကမကောင်းသွေးကမကောင်းတော့အသားကမကောင်းအသားကမကောင်းတော့ဘာဖြစ်ယောဂါဖြစ်တယ်အဲ့တော့ယောဂါပျောက်တယ်ဆိုတာဘာဖြစ်လို့ယောဂပျောက်တာတော့စိတ်ကောင်းလို့ဘာတွေအမိရလို့တော့ကုသိုလ်စိတ်တွေ အဲ့ဒီမှာဘိုးစဉ်တရားတွေပေါ့လေပေါ်တိုင်းမပြရှုမှတ်တဲ့တတိဓမ္မစဉ်ကြောင်းကျိုးအနိစ္စဒုက္ခအနတ္တသိတဲ့ဓမ္မဝိစီယဓမ္မစဉ်ကြောင်းကြဆိုင်အားထုတ်တဲ့ဝိရိယဓမ္မစဉ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့ပိဋိဓမ္မစဉ်ပိဋိတွေနဲ့တိုင်ပြီးကိုရောစိတ်ပါငြိမ့်ပြီးတော့အေးသွားတဲ့ပတ္တတိဓမ္မစဉ် နောက်ပြီးတော့လင်းငင်ရထွန်းတာတဲ့ပြောင်းတိုင်ပြီလို့ကိုရောစေရောငြိမ်ပြီးတော့နေတယ်ဓမ္မာရိတံမောဇဉ်အကောင်းဆုံးကိုလစ်လျူရှိပြီးတော့သိတယ်သိတယ်လို့နှလုံးသွင်းနေရလောက်အောင်ကောင်းနေတဲ့ဥပိ္ပကတမောဇဉ်ဒီဘုဇဉ်တရားတွေကြားနာယုံနဲ့မှအကအဥပေါ့နော်တကယ်ရှုရင်းမှတ်ရင်းနဲ့ကိုယ်ရဲ့ရောက်သွားရင်ယောဂါတွေမပြောင်းနိုင်ဘူးလား ရှင်မာမောကလန်နဲ့ရှင်မာကတ္တဗယောဂရောက်နေတယ်ယောဂဖြစ်နေတယ်ဆိုတာသိလို့ဘုရားကိုယ်တိုင်ကြွပြီးဘုဇင်ငါတုတ်တရားဟောတာကြားနိုင်ရင်နှလုံးသွင်းကြတဲ့အတွက်သူတို့ယောဂတွေပျောက်ကင်းမသွားဘူးလားအခါတစ်ပါးဘုရားကိုယ်တိုင် မကြမ်းမမာဖြစ်တယ်မကြမ်းမာဖြစ်တဲ့အခါကျတော့စုံဒခေါ်တဲ့တပည့်ယဟန်ကိုခေါ်ပြီးတော့ဒီဘုဇင်ငါတုတ်ကိုပဲအယုတ်ခိုင်းတယ် ဘုရားဟောတဲ့တရားဘုရားကိုယ်တိုင်ပြန်နာပြီးတော့နှလုံးသွင်းတာဘုရားရှင်ရဲ့တဏ္ဍာကယောဂါတွေဘာဖြစ်လို့ပျောက်ကင်းပါတယ်ဘုရင်ကတုတ်ရဲ့အကျိုးတွေပေါ့အဲ့လောက်တင်မကဘူးမဲ့ညာပူညာနိဗ္ဗာန်ရပြီးတော့လည်းပဲငြိမ်းအေးမသွားနိုင်ဘူးလားအဲ့ဒီတရားတွေကဘာလဲဆိုရင်အပ္ပမာဒတရားဘာတရားတော့ အဲ့ဒီအပ္ပမရာတရားတွေကိုကျင့်ပွားအားထုတ်ဖို့ရာ အရေးကြီးတယ်မမေ့ကြနဲ့လို့မြတ်စွာဘုရားကမမိန်ကြဘူးလားတို့ညောင်ငံအေယောဤတွေခဏခဏရွတ်ဖတ်ဆင်ခြင်ပြီးတော့နေတဲ့ဒီအပမာရတရားပေါ့လေဆိုကြည့်အောင်အိုရမည်ပဲ မလာသေးမျောတွေးဆင်ခြင်းပါနာရမိပေမလာသေးမျောတွေးဆင်ခြင်းပါပေရမိပေမလာသေးမျောတွေးဆင်ခြင်းပါ လူရယ်လို့ဖြစ်လာရင်အိုမဲနာမဲသေးမဲပေါ့အဲ့တော့အိုမဲနာမဲသေးမဲဘေးတွေကိုဆင်ခြင်နှလုံးသွင်းပါဆင်ခြင်နှလုံးသွင်းလို့ရှိရင်တတိတံဝေကတွေရပြီးတော့အကုသိုလ်တွေမလုပ်ဖြစ်ဘဲနဲ့ကုသိုလ်တွေကို လုပ်ဖြစ်တယ်နမိတ်မရှိမတာနမမရှိသေခြင်းအကြောင်းတွေလာမပြောနဲ့ကွာ အဲ့လိုပြောတဲ့ပုဂ္ဂိုလ်တွေတရားရဖို့နီးသလားဝေးသလားဝေးတယ်အဘိနာတုံမှာယဟန်တွေရောလူတွေရောနှလုံးသွင်းခြင်းရင်ရမယ်တရားတွေဟာဥနာသေးကွဲရှောင်မလွဲကံပဲတင့်ကို စီမံမည်လူဖြစ်လိုက်အိုမဲနာမဲသေမဲသေရင်တော့ဘလောက်တန်ရောစဉ်ရှိတဲ့တက်ရှိတက်မဲ့ပစ္စည်းမဆိုးကိုယ်ဝဲသွားပြီကိုနောက်ကို မပါတော့ဘူးကိုနောက်ပါလာတာကိုပြုတဲ့ကံပေါ့အဲကိုပြုတဲ့ကံကကုသိုလ်ကံတွေပါလာဖို့အရေးကြီးတယ်ဒါကြောင့်ကုသိုလ်များများပြုဖို့မလိုဘူးလားဒါနာပြုတယ်သီလစောင့်တည်တယ်တမထပွားတယ်ဘာဝနာဝိပဿနာပွားတယ်ဒါနာပြုတော့ချမ်းသာတာပေါ့ဗျာသီလကျင့်တော့အနာကင်းအသက်ရှည်တာပေါ့ဗျာ သမထကျင့်တော့စိတ်ငြိမ်းချမ်းရတာပေါ့ဗျာဝိပဿနာကျင့်တော့အဲဝိပဿနာဉာဏ်နေနဲ့မဉဏ်ပုံဉာဏ်နိဗ္ဗာန်အထိရောက်သွားနိုင်တာပေါ့ဗျာမှန်လားအဲ့လိုဖြစ်ဖို့အရင်မကြည့်ဘူးလားအရိယာမဖြစ်သေးလေဒါနသီလဘာဝနာကုသိုလ်လေးနဲ့အဲတရားအမှတ်ကလေးနဲ့တည်သွားမယ်ဆိုရင်တဲ့အပယ်လေးပါမရဘူး မြင့်မြတ်တဲ့သူဂတိဘဝကို ရောက်သွားမှာပဲအဲ့ဒါကြောင့်ဘာကျင့်ဖို့အရေးကြီးအပမာဒကျုပ်ခေါ်တဲ့တရားဒီနေ့အပမာဒတရားအဲ့တရားကျင့်ဖို့အရေးကြီးတယ်နေမကောင်းတိုင်မသာဖြစ်လို့ဆရာဝန်သွားပြလူနာမသိအောင်တချို့လည်းမသိအောင်ဆိုပြီးတော့သူ့ နတ်စစ်ကိုပြောတဲ့ CA တဲ့ကင်ဆာလို့ပြောတာပေါ့ကင်ဆာလို့ပြောတာလူနာလည်းကြားလည်းသိရောငါမရှိ မဖြစ်ဘူးငါမရှိမဖြစ်ဘူးဆိုတဲ့လူအိမ်မှာနေသေးလားဘယ်ရောက်လားရိတ်တာရောက်လားအေးလင်းလင်းတကာတဲ့လျောက်လာတော့တာပဲတည်တော့မယ်ဆိုတော့သားတွေတမိတွေဒီပြင်စခင်မွန်းယောက်ျားတွေဒီနေ့တွေကတကယ်အကူရမဟုတ်ဘူးအခိုက်အတန့် တွေ့ဆုံကြုံကွဲတွေပေါ့နော်အာကွေရတာအာကွေရမှာကဘာတယ်လို့အပမာရတရားဘုန်းကြီးဒါပဲပြောတဲ့ဥစ္စာလေးဒါလေးတောင်ပြောဖို့နှမျောတာတို့ပေးစားဟမ်ဘာတရားတော့အဲ့တရားကျင့်ဖို့အရေးကြီးတယ်အဲ့လိုကျင့်လို့ရှိရင်ဖြင့်တရားနဲ့နေတရားနဲ့ပေနှစ်ထွေဖရာအဆုံးမတော်ပြီဒီအနေကောင်းအသေးကောင်း အနေတက်အသေးမြတ်မှန်လားဘာတရားကျင့်ရမှာတော့ဟုတ်ပြီဟုတ်ပြီခုတော့နည်းနည်းသိလာပြီနော်အပ္ပမာရတရားကိုကျင့်ပေးဖို့အင်မတန်မှအရေးကြီးတယ်အဲဆိုအိုရမိပေမလားသေးရောတွေးခြင်းမြမ နာရမည်ဖေမလာသေးမျောတွေးခြင်းညမသေရမည်ဖေမလာသေးမျောတွေးခြင်းညမမအိုသေးခင်တရားဝင်အရှင်ပြေလာပါမနာသေးခင်တရားဝင် အရှင်ပြေလာပါမတိသေးခင်တရားဝင်အရှင်ပြေလာပါဥဒုက္ခမတရားမရမကြပါလိမ့်မာနာဒုက္ခမတရားမရမကြပါလိမ့်မာသေဒုက္ခမ တရားမိတ်ဟာမကြပါလိမ့်မှာမအိုမနာမတရားမြတ်စွာဟောခဲ့တာအချိန်ရှိကြလုံးလာဆိုင်အမြိုက်နိဗ္ဗာန်ရနိုင်ပါမိုင်လားဒီတရားလေးကိုမနေ့ အိယာဒဓမ္မယုံနဲ့ရောက်တော့တိလာဘေးတရားနာရတယ်ဆုံးတော့ဒီတံဝေကလင်္ကာလေးတွေမရွတ်ရဘူးလားမရွတ်ပါဘူးရွတ်ရတယ်အဲ့လိုရွတ်တာတရားအထုတ်ရင်တရားကိုတိုးတက်ပြီးတော့ရအောင်အထုတ်ခြင်းနဲ့တံဝေကဉာဏ်နေဖြစ်အောင်ရွတ်ဖတ်တရစေရတာ မှန်လားအဲ့လိုရုပ်ပတ်တစ်ဆယ်ဖို့ကအရေးမကြီးဘူးလားအဲ့ဒါဟောဘာတရားလဲအပမာရတရားပဲအတတိပဒံဝိပဿနာတရားကျင့်လို့တိစိတ်ညစ်ကင်းတယ်နှစ်သို့ရင်တော့ကကင်းတယ်သုံးငိုကြွေးမှုပရိဒေဝကင်းတယ်လေးကိုယ်စင်းရကင်းတယ်ငါး စိတ်ဆင်းရဲကင်းတဲ့6အရိယာမက်ကိုရတယ်ခွန်နိဗ္ဗာန်ကိုမျက်မှောက်ပြုရတယ်အကျိုးဘယ်နှမျိုးလဲဉာဏ်သူ9ရက်အတွင်းကြာလွန်းရင်9နှစ်အတွင်းမှာဒီအကျိုးတွေကိုရနိုင်တယ်အကျိုး9မျိုးရှိတော့လဲတစ်မျိုးရရင် ကျန်တဲ့အကျိုးမျိုးတွေရတာပါပဲတရားကျင့်တဲ့ပုဂ္ဂိုလ်တွေများလာအောင်လို့စိတ်ညစ်တယ်ပြောဟိုတရားအထုရင်စိတ်ညစ်ခြင်းနဲ့ စိတ်ညစ်ကင်းမှတော့နိဗ္ဗာန်ရောက်တာပါတောကတွေများလဲအတောကကင်းရင်နိဗ္ဗာန်ရောက်တယ်တရားကျင့်ရမယ်အဲ့လိုတွေဆိုတော့ကျင့်တဲ့လူတွေမများဘူးလားအဲ့လိုမြတ်စွာဘုရားအကျိုး9မျိုးဟောတာတဲ့အဲ့တရားတွေကဲဆိုကြည့်အောင်စိတ်အငြိကြေကင်းဝေစေယံသိုးရင်ပူဆွေးငိုကြွေးလွတ်ရန် ကိုစိတ်ဆင်းရဲချုပ်ဆဲစေရန်မဲ့ဖို့ရောက်မျက်မှောက်ပြုနိဗ္ဗာန်စိတ်အငြိကြည်ကင်းဝေစေရန်ဆိုရင်ပူဆွေးငိုကြွေးလွရန်ကိုစိတ်ဆင်းရဲချုပ်ဆဲစေရန် မက်ပူရောင်မြဲမောက်ပြုနိဗ္ဗာန်မိုင်လားကျိုးပင်တဲ့မျိုးတို့ဘုရားစာကြီးတဲ့သူတော်ကောင်းအားလုံးတွေရိယာဘုရားဖြစ်ပြီးတော့နိဗ္ဗာန်ဝင်တယ်ဆိုတာစိတ်ညစ်ကင်းပါလို့စိတ်ညစ်ဆိုတာကိလေသာတွေပြောသွားတာပြောတာအဲ့ကိလေသာတွေကင်းသွားတဲ့အကျိုးကိုဘာကျင့်ရမှာတော့ ဟုတ်ပြီဟုတ်ပြီနော်အဲ့ဒါတွေအကုန်လုံးဒါကျင်လို့နောက်ပြီးတော့တောကกินတယ်တဲ့တန်တတိအမတ်ကြီးကောသလမင်းကြီးကစစ်တိုက်အောင်မြင်လို့မင်းစည်းစိမ်ခုနှစ်ရက်စုကြတာကျောလမေဘွေရအမျိုးသမီးကလေးလက်ထပ်ပြီးတော့ခုနှစ်ရက်မင်းစည်းစိမ်မင်းစည်းစိမ်ဆိုတာလဲအိစ္ဆာကာမဒီသုံးပါပါပဲ။ အဲ့ဒါလေးတန်ဆိုင်ဓမင်းမမသိဟင်မမသိအိယာမမသိပေါက်စားပျော်ပါမူရစ်ပြီးတော့နေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအမျိုးသမီးလေးဟာခုနှစ်ရက်ပြည့်တဲ့နေ့မှာအဲ့ဒါလေဖြတ်ပြီးတော့တည်သွားတယ်အဲ့ကြတော့မှကေရုံဘာမြတ်စွာဘုရားမြတ်စွာဘုရားကြီးပြေးပြီးတော့ တတိတော်တောကမိတွေလောင်းနေလို့မင်းငိမ့်တတ်တဲ့တရားဟောတော်မူပါဗျာအဲ့တော့မြတ်စွာဘုရားအတိတ်ကိုလည်းမပြန်နဲ့အနာဂတ်ကိုလည်းမကြံနဲ့ဖြစ်စေယုံနာပြစ္ဆုတ်ပံအမှန်တဲ့အောင်ယူအဲသူနဲ့ပြောခဲ့တာတွေအတိတ်လည်းပြန်မတွေးနဲ့သူမရှိရင်ငါရှိဘယ်လိုနေရမှာမလဲဆိုမျောမတွေးနဲ့ပြစ္ဆုတ်ပံတဲ့တဲ့ယုံနာအပေါ်မှာငါသူယောက်ျားတစ်ပါး မိမကင်းအောင်အတ္တဒိဋ္ဌိစင်အောင်ကျင့်အဲ့လိုကျင့်ငြိမ်းချမ်းလိမ့်မယ်တန်တတိအမကြီးဟာဘုရားတရားနာရင်နှလုံးသွင်းတဲ့အတွက်လူဝလူစားနဲ့ယဟန္တာဖြစ်မသွားဘူးလားဘာကျင့်လို့တော့အပမာရတာတေလင်ဆုံးဆွေမျိုးပါပြုတ်ပြုတ်ပြုံးပြီးတော့ယူကျုံးမရအပူလုံးကြွတဲ့အယုမပဒါစာရီဘုရားနဲ့တွေ့တော့ ဘုရားရဲ့တရားနာပြီးတော့အယူပြောက်သွားတယ်နောက်ပြီးတော့တရားနာရင်နှလုံးသွင်းတဲ့အတွက်ကြောင့်သောတာပန်တည်သွားတယ်သောတာပန်တည်ပြီးတော့မြတ်စွာဘုရားတံဘိက္ခုနီပြုလိုကြောင်းတောင်းပန်လျှောက်တော့မြတ်စွာဘုရားကမိသွေးတော်ဂေါရမီတို့တံသွားပြီးပြုစေဆိုတော့အဲဘိက္ခုနီပြုပြီးတော့လည်းပဲသူကတံဝေကနဲ့လာတာဆိုတော့လေ ပေါ်ပေါ်မနေဘူးအဖော်နည်းနည်းပါးပါးကော်ပြီးတိုးထွက်တရားအားထုတ်တယ်။ဘာလို့တဲ့သောတာပန်တိပိသနောဆက်ပြီးတရားအားထုတ်တာ။မြတ်စွာဘုရားကျွတ်တင်ကျွတ်တိုက်တဲ့တ attva တွေကြည့်တော့သူ့မြင်ရသူ့မြင်ရတဲ့အတွက်ကြောင့်အဲကန္တာကုရိတက်ကနေပြီးတော့ဒီတကိုးတော်နဲ့ရောင်ကြီးတော်လွတ်ပြီးတော့သူနဲ့မျက်နှာချင်းဆိုင်မြင်ရအောင်ဖန်ဆင်းပြီးမြင်လဲမြင်ရရောမြတ်စွာဘုရားက ယောဇဝတ္တတတံဇီဝေအပတံဥဒယဗယံဧကဟံဇီဝတံတေယောပတ္တတော်ဥဒယဗယံဖြစ်ပြနှပြမမြင်ပါပဲတရားအသက် ရှိသည်တဲ့လေဖြစ်ပြနေရန်ယုံနေနံကို အမှန်မြင်လျက်ဉာဏ်စဉ်တက်၍တရက်တာမြတ်တက်ရှိရသော လောကလူရွာကောင်းမြတ်သာသည်မြတ်စွာဘုရားမင်္ဂွန်းဒီလို့ ဟောတဲ့တရားနာကြရင်နှလုံးသွင်းလိုက်တဲ့အတွက်တက္ကရာကံအနာကံယန္တာဖြစ်မသွားဘူးလားနောက်တော့ငိုစရာရှိသေးလားဘာကျင့်လို့တော့ဟုတ်ပြီနောက်ပြီးတော့ဒုက္ခငြိမ်းတဲ့တရားသာဝတိများ သုလတိတ်သုလတိတ်တမဟာတိတ်တညီကိုနှစ်ယောက်ရှိ အမေဘေးတည်သွားတဲ့အခါကျတော့ဂရေ80ပိုင်ညပိုင်ညတော့တဝက်စီခွဲအဲ့တော့အကိုဖြစ်တဲ့လူကညီကအိမ်အောင်ကြပြီဆိုတော့အကုန်လုံးကလွှဲခဲ့တယ်မင်းတို့ပဲ သုံးကြတော့ငါတော့တောတွက်ပြီးတရားကျင့်အောင်မယ်လို့ တိုးတဲ့ထွက်ပြီးတရားကျင့်တောင်ကုန်းလေးပေါ့အဲ့ဒါခေမကဟာပေးခဲ့တယ်ဆိုပေမဲ့လို့သူစိတ်လဲပြီးလူလူလူပြန်ထွက်ရင်ငွေတွေခွဲပေးနေအောင်မှာသူသေးမှအေးမယ်ကဲဗျာကျေးဇူးမတင်တဲ့အပြင်ငွေကဘယ်ကိုပို့အကုသိုလ်တွေပို့တာ အဲ့ဒါနဲ့အကုသိုလ်စိတ်တွေဖြစ်ပြီးတော့ခိုးသားတွေကိုငွေပေးပြီးတော့ပေါ့နော်အဲဆိုကြပါစို့တထောင်ပေးပြီးတော့အတက်လွတ်တယ်အဲ့တော့ဥဒိတရဟန်းကြီးကတရားကျင့်ပွားအားထုတ်နေတဲ့တတိပ္ပံဝိပဿနာတရားပါပဲ။ အဲ့လိုတရားတွေကိုကျင့်ပွားအားထုတ်နေတဲ့အခါဝိုင်းဟာဝိုင်းဟာလဲဟာလဲဟာလို့ဩလာပြီးအတန်ကြတော့အဲတတ္တဝါတွေဘေးကင်းကြပါစေကျမ်းမာကျမ်းသာကြပါစေသူအားရမေတ္တာပို့နေလားလာတာသူစီလာတာသူနာရောက်လာတော့ဟဲဘာကိစ္စတော့ငါမှတပိတ်တလုံးသင်္ကန်းသုံးတယ်ကလွဲရင်ဘာရှိဘူးဟိုရှင်ဘုရားဒီပြောတော့တတ်ရမယ်ဘာဖြစ်လို့တော့ရှင်ဘုရားခင်မက လူပြန်ထွက်လာရင်ဂရေ40ခွဲပေးရမှာစိုးတယ်ဒါကြောင့်တတ်ရမယ်ရှင်ဘုရားတေမတပြည့်တို့ရမှာမလုံးကြပါနဲ့ကွာပြန်ပြောလိုက်ပါဘယ်တော့မှမထွက်တော့ဘူးဆိုတာပြန်ပြောလိုက်မင်းတို့လည်းအဲ့ဒါအကုသိုလ်မဖြစ်ဘူးပိုက်ဆံလည်းရဟာမဖြစ်ဘူးလေရှင်များမတည်ရင်ရောမရဘူးလို့ဆိုရင်ခုနှစ်ရက်တော့ငါ့ကိုခွင့်ပေးကြပါကွာခုနှစ်ရက်ခွင့်ပေးပါဆိုတော့ ခုနှစ်များလွန်းတယ်တဲ့6ရက်5ရက်4ရက်3ရက်2ရက်1ရက်တညအိတ်လောက်တော့ခွင့်ပြုကြပါကွာအဲ့တော့ခွင့်မှုကြတညအိတ်တော့ခွင့်ပြုမယ်ဒါပေမဲ့တပည့်တော်တို့အိပ်ပျော်သွားတော့ထွက်မပြေးပါဘူးလို့ရှင်မရပါအာမခံပေးမှာတော့အေးပေးမယ်ဆိုပြီးပေါင်နှချောင်းဆင်းပြီးတော့တောင်တန်ရကြောက်ခဲကြီးယူပြီးတော့ပေါက်ချိုးချလိုက်တာပေါင်ကျိုးသွားကဲငါဘယ်မှမသွားနိုင်တော့ဘူးဆိုတာမင်းယုံမလား ယုံပါပြီဆိုတော့မှသူတို့ကမိလွန်ပြီးစောင့်အဲ့မှာဝေဒနာနုပတနာတရားတွေကျင့်ပွားရင် အစတော့ခေမနဲ့ညီကြီးဆိုးလိုက်တာဆိုပြီးစိတ်တရားရောက်သွားသေးတယ်နိဝရဏပေါ့အဲ့ဒါတွေကိုရှုမှတ်ပြီးပယ်လိုက်တဲ့အခါအချိန်မင်းလူတော့တာငါတရားရမှဖြစ်မယ်လို့ဆိုပြီးတော့ကျင့်လိုက်တာဝေဒနာအိဋ္ဌဝေဒနာဒုက္ခဝေဒနာအနတ္တဆိုတာတွေသိမြင်ပြီးတော့ဉာဏ်နာဖြစ်သွားတယ် ညာနာလည်းဖြစ်ရောအာယုံကလည်းတက်လာတကူတွေကိုပြောတယ်အေးငါဟာကိလေသာတန်းလန်းတဲ့တရားမှာကြောက်လို့တရားကျင့်ပွားအားထုတ်လိုက်တာအခုကိလေသာကုန်ခံရဟန္တာဖြစ်ပြီမင်းတို့လည်းအကုသိုလ်မဖြစ်တော့ဘူးပြန်ကြတော့ခေမတွေဘာတွေပြောလိုက်ကြတော့ဆိုပြီးတော့ ရိနိဗ္ဗာန်စံသွားတယ်နောက်ထပ်ကိုဆင်းရဲရှိပါအောင်မလားရှိဘူးစိတ်ဆင်းရဲစိတ်ဆင်းရဲဆိုတာကလည်းတချို့ပြောကြကျုပ်ကကိုပင်မခံနိုင်နဲ့နော်စိတ်တော့ဆင်းရဲမခံနိုင်ဘူးညိလေပိန်လာကြည်လားမလီစိတ်တီစိတ်တီပါစိတ်တင်စိတ်စီးပွားရေးစိတ် အဲ့ဒီစိတ်တွေကနှိမ့်ဆက်နေတာစိတ်တောင်းလို့ကိုကြည်တာလို့မပြောကြဘူးလားအဲ့ဒီစိတ်ရှင်ရဲ့တွေကင်းကျင်ပါခြင်းမအပမာရတရားကိုကျင့်မှာတရားမင်းကြီးဟာလူပြေကောင်းမှုကြောင့်နတ်ပြေတရားဖြစ်ပြီးတော့အသက်ပေါင်းများ အပေါင်းအနှစ်ပေါင်းများစွာရှင်နေပြီနောက်ကြတော့ နမိတ်၅ပါးမြင်ရခုနှစ်ကြာရင်သေတော့မယ်ဆိုတာမြင်ရတဲ့အခါကျတော့ကြောက်ရွံ့ပြီးဘုရားစီပြေးလာဘုရားစီပြေးလာတော့ဒီလိုဒီအကြောင်းပဲတပည့်တော်အဲတရားမှလည်းကြောက်တယ်အပေကြမှလည်းကြောက်တယ်ဘုရားဆိုတော့မြတ်စွာဘုရားကဝေဒနာနုပတနာတရားဟောအဲ့တော့ပိဋိပတ္တိတွေဖြစ်ပြီးတော့ ဝမ်းသာတယ်ချမ်းသာတယ်စသည်ရှုမှတ်လိုက်တဲ့အတွက်ကြောင့်ဝိပဿနာဉာဏ်ဤတိုးတက်ပြီးတရားမင်းသောတာပန်တည်သွားတယ်ဗာတည်သွားဘုရားမျက်မှောက်မှာပဲအဲ့ဒါသောတာပန်တည်တယ်ဘုရားမျက်မှောက်မှာပဲသူကအသက်တန်းကုန်လို့သေတာသောတာပန်ဖြစ်တဲ့မဉ္ဇဉ်ပုံညာကြောင့်ဒါကြတဲ့သူက တရားအသစ် ပြန်ဖြစ်သွားတယ်စိတ်ဆင်းရဲစရာလိုသေးလားဘယ်တရားကျင့်လို့တော့အပမာရတရားကျင့်လို့အဲဒါအရိယာမဲ့ရလို့ရဖို့လဲဒီတရားပေါ့တာရကတွေပြောနေရင်မဆုံးနိုင်ပါဘူးနိဗ္ဗာန်မျက်မှောက်ပြုဖို့လဲဘယ်တရားကျင့်အပမာရ တရားကိုကျင့်ဖို့အရေးကြီးသလားမကြီးဘူးလားအင်မတန်မှအရေးကြီးတယ်အဲ့လိုအပ္ပမာရတရားကိုကျင့်လို့ရှိရင်ဖြင့်အကျိုး9မျိုးရတယ်မှန်လားနောက်ပြီးတော့အသက်ရှိခြင်းလည်းဗတရားကြံသာဝနေရေးတတိလေးနဲ့ ထင်းသွားလို့ရှိရင်အသက်ရှိတယ်ဥစ္စာကံဆောင်အသက်ဉာဏ်ဆောင်အဲ့ဒါဉာဏ်ကောင်းမှုအသုံးချတတ်ဖို့အရေးမကြီးဘူးလားအဲ့တော့အသက်ရှိခြင်းရင်လဲဘာတရားဘာကျင့်အောင်အနာကင်းခြင်းလဲအေးအနာကင်းအောင်လဲအနေတိုင်းစားတော့ အဲဆင်ကျင်ပြီးတော့ကျမ်းမာရေးလေးပါလေးစစ်ဆေးပြီးတော့ပြုပြင်နေရင်အနာမကင်းနိုင်ဘူးလားနောက်ပြီးတော့နတ်ပြည်ရောက်ခြင်းလည်းကျင့်ရမှာပဲညာနာမဖြစ်သေးခင်တည်ရင်တော့နတ်ပြည်ရောက်မှာပေါ့အဲ့တော့အပမာရတတိတရားကိုကျင့်ဖို့အရေးကြီးတယ်အဲ့ဒါလည်းအရေးမကြီးဘူးလားကြီးသလား အမတမ်းမှအရေးကြီးတယ်အဲနောက်ပြီးတော့နတ်ပြည်မှာ ဖြစ်ဖြစ်လူပြည်မှာဖြစ်ဖြစ်အထက်တန်းကြတဲ့အမျိုးမြတ်တဲ့ပုဂ္ဂိုလ်မြင့်တဲ့ပုဂ္ဂိုလ်ဖြစ်ခြင်းဟောပဲတရားကြအပမာရတရားကိုကျင့်ပါအဲအဲ့တရားကျင့်လို့ရှိရင်ဖြင့်ဒီအကျိုးတွေမရဘူးလားရပါတယ်အပမာရသုတ်တံတရား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 မကောင်းသမျှမတွေ့ရပဲသဗ္ဗဣဇာမင်္ဂလာကိုကျွဲကားတာတိုင်းရစေသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနဲ့ကိုမာဆောင်ကြကိုဆောင်နာကအရင်စ၍ ရှိသမျှအလုံးစုံဘုံ30တည်းဖြစ်ဖြစ်သမျှဝေနေရတော့ရကြပါစေသင်္ဃဝေတိမြာတွေတာဓုဟောစေသောကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုသာဓု